ဒီနေ့အဆုံးအလှရှင်ကုသိုလ်ရှင်များဒီနေ့အာယုံဆုံးကိုဂါကောမြိုင်သာသနာ့သာစာသင်တိုက်ဆုံးအဝိယဝိသဘောကနေပြီးတော့လှူဒန်းတယ်နေဆုံးကိုတော့ကိုခိုင်စိုးမပီတိနိုမိသားစုတို့ကလှူဒန်းတယ်ညနေဖြောရကိုကြတော့ဒေါ်ခင်ဖြူဖြူမိသားစုကလှူဒန်းတယ်အဲ့ဒါကိုတရားဟောပြီးတော့အရေးစချပေးတယ် လူရင်းတရားလေးတခုဘုန်းကြီးနည်းနည်းဟောပေးမယ်1364ခုနှစ်တော်သလင်းလာဇန်းရှေ့ရဲ့ဥပုံနေဂါကောမြိုင်သာသနိုင်သာစာသင်တိုက်အတွင်းရှိမနောမယဗရမသိန်ဟောကြားအပ်သောဒါနနှင့်ဆက်ဆက်သောဒါနပฏิသင်ယုတ်တကထာတရားတော် အလှဒါနပြုတဲ့ပုဂ္ဂိုလ်ဒီမှာပြုတင်ပြုပြင်စရာလေးတွေတိထပ်ဖို့လိုအပ်တယ်အဲဒါကိုမြတ်စွာဘုရားဟောတဲ့တရားအတိုင်းဒါနအကျိုးနဲ့ဆက်စား၍သိ၍လှူဒန်းခြင်းမသိပဲလှူဒန်းခြင်းဆိုတော့လှူဒန်းခြင်းအမျိုးမျိုးရှိတယ်များများသိပြီးလှူဒန်းတဲ့ပုဂ္ဂိုလ်နဲ့နဲ့သိပြီးတော့လှူဒန်းတဲ့ပုဂ္ဂိုလ်မျိုးမျိုးရှိတယ်ဟုတ် ဘလို့အခြေအနေမျိုးမှာလှူရင်ပို့ပြီးတော့အကျိုးများတယ်လေဆိုတာဒါလေးပြုတင်တတ်လည်းထားမြတ်စွာဘုရားရှင်သောတိပစ္စည်းတဝန်ကျောင်းတော်မှာတည်င်းသုံးတော်မူတဲ့အခါတဏိသောအခါမှာတကောင်ရအချိန်နန္ဒတူဖက်ရှင်ကိုလာလျှောက်တယ်ကိန်ဒုတိယပရိသတ်တာဟောတိကိန်သူစေနံပါဒတတိ ဗန္တိမြတ်စွာဘုရားပုရိသတ္တတ္တဝါများအတွက်ဒုတိယအဖော်ကောင်းသည်ကိန်တုဟောတိအဘယာဖြစ်ပါသည်နိဘုရားအိန္ဒံထိုတတ္တဝါတွေကိုပါတတတိလိမ္မာယင်ကြည်အောင်ဆုံးမတော်တရားကကိန်တုဟောတိအဘယာဖြစ်ပါလေဘုရားမြတ်စွာဘုရားတတ္တဝါတွေအတွက် အဖော်ဆိုတာအဖော်ကောင်းဆိုတာဘယ်ဟာဖြစ်ပါသလဲတတဝါတို့လိမ္မာရင်ကြီးအောင်ဆုံးမတဲ့တရားဆိုတာဘယ်ဟာဖြစ်ပါသလဲလို့နန္ဒကဘုရားကိုလာလျှောက်တယ်ကိုယ့်ကိုစဉ်းစားပြီးတော့ဖြေကြည့်ပေါ့တတဝါတွေအတွက်အဖော်ဆိုတာဘယ်ဟာလဲဘယ်ဟာဖြစ်နိုင်သလဲတတဝါတွေကိုလိမ္မာရင်ကြီးအောင်ဆုံးမတဲ့တရားဆိုတာဘယ်ဟာဖြစ်နိုင်သလဲလို့စဉ်းစားကြည့်ပေါ့ဘုရားက တတ္တဒုတိယပရိသတ်ဟောတိပညာစိဏံပါဒတတိဒီလိုဖြစ်ကြလိုက်တယ်ဒေဝဗုဒ္ဓနန္တတတ္တတထာတရားသည်တတ္တနှုတ်ကြားမှုနှင့်ရှင်သောတထာတရားသည်ပရိသတ်တတ္တဝါများအတွက်ဒုတိယအဖို့ကောင်းသည်ဟောတိဖြစ်၏အိဏံထိုတတ္တဝါတွေကိုပညာပညာသည်ပါဒတတိလိမ္မာရင်ကြအောင်ဆုံးမတော်တရားဖြစ်၏တတ္တဝါတွေမှာအဖို့ဆိုတာတထာတရားပဲ တတ္တဝါတွေကိုလိမ္မာရင်ကြောင့်ဆုံးမတော်တရားဆိုတာကပညာပါပဲတော့ကြံကံကတတ္တဝါများအတွက်တရားတရားအဖို့ဆိုတာဘယ်နေရာမှာအဖို့ဖြစ်ပါတယ်လဲလို့မြေခါကြတော့ုကတိဘဝကိုသွားဖို့နဲ့နိဗ္ဗာန်ကိုသွားဖို့လမ်းကြောင်းမှာတထာတရားအဖို့ပဲတုကတိဘဝဆိုတာလူဘဝနတ်ဘဝကိုသွားတာနိဗ္ဗာန်ကိုသွားတာအဲဒီတုကတိဘဝကိုသွားဖို့နဲ့နိဗ္ဗာန်ကိုသွားဖို့နေရာမှာတထာတရားဟာ အဖော်ပဲပညာဟာမိမိကိုဆုံးမထားတော့တရားပါပဲစဉ်းစားရတယ်ဘာဖြစ်လို့တရားတရားအဖော်ဖျက်တာတော့ဆိုတော့ဆိုတော့ဒီကနေ့ကိုတရားနာနေကြတဲ့ပြိတ္တတွေဥပုံနေဒီနေ့ဥပုံနေပဲတရားနာသွားမယ်တရားနာသွားဆိုတော့ဥပုပ်သွားပြီးတော့စောင့်မယ်ဆိုတော့ဥပုပ်စောင့်တဲ့အခါကိုထိုက်တန်တဲ့လူတွေလှူကြတာပါပဲဥပုပ်တရင်သီလာစောင့်တည်လူတဲ့စိတ် ဒါတထာတရားခြေခံလို့ဖြစ်ပေါ်လာတာပါပဲလှူဒန်းတဲ့စိတ်ဟာလည်းပဲတထာတရားရောက်ဖြစ်ပေါ်လာတဲ့တရားပဲအကြမို့အဲ့တထာတရားရှိတဲ့ပုဂ္ဂိုလ်ဟာဒါနကုသိုလ်လည်းဖြစ်တယ်သီလကုသိုလ်လည်းဖြစ်တယ်ဘာဝနာကုသိုလ်ကုသိုလ်လည်းဖြစ်တယ်တထာတရားမရှိရင်ဒါနကုသိုလ်လည်းမဖြစ်နိုင်ဘူးသီလကုသိုလ်လည်းမဖြစ်နိုင်ဘူးဘာဝနာကုသိုလ်လည်းမဖြစ်နိုင်ဘူးဒါကြောင့်တထာတရားအဖို့ပဲတထာတရားမရှိရင် မြည်သည့်ကုသိုလ်မျိုးမှမဖြစ်နိုင်ဘူးတရားတရားရှိမှကုသိုလ်တွေဖြစ်နိုင်တယ်အဲ့တရားတရားလည်းပဲနှုတ်ကြားမှုနဲ့ရှင်သောတရားတရားမျိုးဖြစ်ရမယ်တရားနဲ့ပညာဆိုတဲ့တရားနှစ်ပါးဟာဝိရိယရှိမှထက်သန်မှုဖြစ်တယ်ဝိရိယမရှိရင်တရားပညာတရားနှစ်ပါးမထက်သန်နိုင်ဘူးဒါကြောင့်မို့ဝိရိယရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုမှာပြုလုပ်လို့တဲ့ဝိရိယအမြဲတမ်းကိုယ့်အကိုနှုတ်ဆွနေရတယ် အနီးအနားမှာနေတဲ့ပေါင်းကျင်ပုဂ္ဂိုလ်လူကြီးတွေပဲလည်းပဲကုသိုလ်အပြုနေတဲ့ပုဂ္ဂိုလ်တွေကိုကုသိုလ်ပြုအောင်အမြဲတမ်းတိုက်တွန်းနှုတ်ဆော်နေရတယ်။အဲဒါလိုဝိရိယနဲ့နှုတ်ဆော်ထားရင်တရားတရားလည်းတက်တက်ကြွကြွဖြစ်လာတယ်။ပညာလည်းတက်တက်ကြွကြွဖြစ်လာတယ်။ဥပမာအဖြစ်ဘာနဲ့တူတော့ဆိုတော့ခုတကားတကမာတို့စီးနေတဲ့မော်တော်ကားပေါ့။မော်တော်ကားမှာဘက်ထရီဓာတ်အားဆိုတာရှိတာပါပဲ။ဘက်ထရီဓာတ်အားဟာ ဒီဓာတ်အုပ်ဓာတ်အုပ်ထဲမှာဓာတ်အားဘယ်လောက်ရှိတယ်ဆိုတာဒီချာချီလက်တံလေးကပြတာပါပဲဘက်ထရီဓာတ်အားပြီးနေတယ်ဆိုရင်မတော်ကားကိုသောလေးဖွေလိုက်တာနဲ့ကနိုးသွားတာပါပဲဘာမှလို့ဆရာမလုပ်ဘူးဓာတ်အားပြီးနေရင်ဓာတ်အားမပြီးဘူးဆိုရင်တော့တစ်ချက်ဖွေလဲမနိုးနှစ်ချက်ဖွေလဲမနိုးမနိုးဘူးမနိုးတော့ဘာလို့ရလဲဆိုတော့လူတွန့်ပေးရတယ်လက်လက်နဲ့ပြန်ကောက်လှက်ပေးရတယ်လူတွန့်ပေးရတယ်တွန့်ပြီးနှုတ်မှ ကနိုးတယ်မတုံးဘူးဆိုရင်တော့တော့ဖယုတ်နဲ့ကမနိုးဘူးဒါလိုပဲဝိရိယဓာတ်အနည်းနေရင်တရားနဲ့ပညာဆိုတာဟာမဖြစ်ဘူးမော်တော်ကားမှာဘက်ထရီဓာတ်အနဲ့တူတယ်မိမိမှာတရားပညာကုသိုလ်စေတနာတွေကဘလောက်ရှိတယ်ဆိုတာလည်းပဲဒီခြာချင်းလေးရဲ့လက်တံလေးနဲ့တူတယ်ခြာချင်းလက်တံလေးကဓာတ်အားကိုပြနေတဲ့အတွက်ရမို့ ဓာတ်အားဘလောက်ရှိတယ်ဆိုတာကပိုင်ရှင်ကသိတယ်ဒါလိုပဲမိမိရဲ့တရားစွမ်းအားဘလောက်ရှိတယ်ဆိုတာမိမိရဲ့စိတ်ကကိုသိနေတာပါပဲတရားတရားကိုသိနေတာပဲငါဘယ်ဘယ်လိုကုသိုလ်တွေငါပြုပြီးဘယ်လိုကုသိုလ်တွေမပြုဘဲကြံနေတယ်ဘယ်လိုကုသိုလ်တွေငါထပ်ပြုရအောင်မယ်ဆိုတာလည်းပဲဒီဝိရိယဓာတ်အားတွေရှိနေမှတတမမဓာတ်အားတွေပြည့်နေမှတရားနဲ့ပညာတရားတစ်ခုလည်းပဲထက်ထက်မြက်မြက်ဖြစ်ပေါ်လာပြီးတော့ကုသိုလ်တရားတွေဖြစ်နိုင်တယ်ဝိရိယဓာတ်အားနည်းနေရင် တထာပညာဆိုတာမဖြစ်တထာပညာမဖြစ်ရင်ကုသိုလ်ဆိုတာမဖြစ်ဘူးဒါကြောင့်မဘတ္တိဓာအားလေးနဲ့ဝိရိယဓာအားလေးကိုမျှပြီးတော့နှိုက်ရှင်ပြီးတော့ကြည်ကြည်ချခြင်းလေးလက်တံလေးရဲ့သွားနေဖို့ကိုမိမိရဲ့တထာပညာနဲ့နှိုက်ရှင်ပြီးတော့ကြည်ကြည်ရင်သိတယ်နှိုက်ရှင်စရာဥပမာလေးမြတ်စွာဘုရားလက်ထက်တော့ကတိ80ချမ်းသာတဲ့မစ္စရိယတထေဆိုတာရှိတယ် ဂတိ80ဆိုတဲ့ပစ္စည်းကနဲတာမဟုတ်ဂတိ80ဆိုတာဟာအတွင်းပစ္စည်းကိုဆိုလိုတယ်အပြင်ပစ္စည်းလျာကိုင်းကြောင်းတိုက်တာအေးရမပါဘူးအတွင်းပစ္စည်းကိုဆိုလိုတယ်ဂတိ80ချမ်းသာတဲ့မစ္စရိယတစ်ထည်ကြီးဟာသာသနာတော်အတွက်သူဘာတစ်ခုမှမလှူဒန်းဘူးအလှူမဖြစ်ဘူးမစ္စရိယတရားကရှင်းရှင်းနေတာကိုတရားမဖြစ်ဘူးတရားမဖြစ်တော့ကုသိုလ်မဖြစ်ဘူးပေါ့ ဘလောက်ထိနှမျောတယ်လဲဆိုတော့ရှိကတထေးတွေဟာနေတိုင်းဆိုသလိုဘယင်ထံသွားရတယ်ရှင်ဘယင်ထံဝင်ရတယ်ဒီတပ်ပြည်ကြီးမှာပြည်သူလူထုအတွက်စောင့်နေရေးအမြဲတမ်းရှင်ဘယင်နဲ့တထေးတွေကတိုင်ပင်ဆွေးနွေးပြီးတော့လောက်ကြကံကြရတယ်တနေ့သောအခါမှာနန်းတော်ကနေပြီးတော့ရှင်ဘင်ထံကနေပြီးတော့အိမ်ပြန်လာတော့ လူတယောက်လမ်းမှာမုတ်စီကျော်ကျော်ပြီးတော့စားနေတာကိုသူကတွေ့တယ်အဲ့ဒီမုတ်စီကျော်သူစားကျင်ဆန္ဒဖြစ်ပေါ်လာတယ်မြစိတရားတစ်ထည်ကြီးရမုတ်စီကျော်စားနေတဲ့လူတယောက်ကိုတွေ့တော့သူစားကျင်စိတ်ဖြစ်ပေါ်လာတော့အိမ်ပြန်လာပြီးတဲ့ခါကျတော့သူဇနီးကိုပြောတယ်ငါမုတ်စီကျော်စားကျင်တယ်မုတ်စီကျော်လောရအောင်ဆိုပြောတော့သူဇနီးကတော့တရားတရားရှိသူလင်ဖြစ်တဲ့ပုဂ္ဂိုလ်ကမပါတော့ဘာမှမလှုပ်ဖြစ်ဘူးကဲဒီလိုဆိုလို့ရှိရင်ကျမတို့ ရက်ကွက်ထဲမှာရှိတဲ့လူတွေအကုန်လုံးစားနေအောင်မုတ်စီကြော်ကြုံမယ်မလုံးနဲ့မလုံးနဲ့မလုံးနဲ့ငါအစားဖို့တော်ကလုပ်ပါသူတို့ပြောရလို့ရှင်အဲ့ဒါသူတို့နေတဲ့တရားခုနှစ်ထပ်ရှိတာကိုခုနှစ်ထပ်ရှိတဲ့ဟိုးတိုက်ပေါ်မှာတကားပိတ်ပြီးတော့မုတ်စီကြော်ကြော်တာပါပဲလေမြတ်တို့တတိယကာစီနေတာသူများတွေမြင်တောင်းတမှာဆိုလို့အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီမစ္စရိယတထေလင်မယဟာ ဒီကနေ့လောကကိုကြည့်ရှုတော်မူလိုက်တဲ့အခါမှာတပ္ပိကုတ္တညာတော်နဲ့ဒီတထေးလင်မြအမတန်ကစိနဲ့တထေးလင်မြတတ္တပံဖြစ်မယ်ဆိုတာကိုမြတ်စွာဘုရားရှင်မြင်တော်မူတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုတော်တိုင်မကြွပဲနဲ့ရှင်မမဂ္ဂလန်ကိုလှော်လိုက်တယ်စက်တမဂ္ဂလန်ဘယ်ရွာဘယ်စနပုံမှာမစ္စရိယတထေးရှိတယ်အဲ့ဒီတထေးအာဒီကနေ့ခုနှစ်ထပ်မှာအတိုက်ခုနှစ်ထပ်မြောက်မှာ တကားအလုံးပိတ်ပြီးတော့လေသာတကားလေးလို့သာဖွင့်ပြီးတော့သူတို့ဇနီးမဏ္ဍန်တို့မုတ်စိကျော်ကြော်နေလိမ့်မယ် အဲ့ဒီနေရာကိုသွားပြီးတော့မုတ်စီကျော်အလှခံတကိုးပြပြီးတော့မုတ်စီကျော်အလှခံဖယားရှင်ခိုင်းတော်မူတဲ့ခါကျတော့ရှင်မမုတ်ကလန်ကအဲ့ဒီမစ္စရိယတထေအိမ်ကြွလာပြီးတော့လေသာပရင်းပေါ်မှာလာရက်ကလိုက်တာတထေလင်မယံမုတ်စီကျော်ကြောနေတာတောင်းတလုံးပေါ့အုပ်ကင်းနဲ့ကြောနေတာရှင်မမင်္ဂလံမထေရကြီးကောင်းကင်ဘုံမှာဇန်တကိုးတင်နဲ့ရပ်ပြတဲ့ခါကျတော့ ဒီကတုံးယဟန်ကကတိကတာဘယ်ကနေစီးပါလိမ့်မလဲဒီလိုတကူပြယုံနေတော့ကိုတော်မုတ်စီကျော်စမှာမဟုတ်ဘူးငါတထေကမလှူရှာမကဏ္ဍကတခါအဲ့ကောင်းကင်ဘုံမှာဇင်ညာလျှောက်ပြလိုက်ထိုင်ပြလိုက်အိတ်ပြလိုက်တကူအမျိုးမျိုးဖန်ဆင်းပြကိုတော်မလှူနိုင်ဘူးရှင်မမကမကြွားဘူးရနေတဲ့ရနေတော့ကောင်းကင်ဘုံမှာလေသာပရင်ကနေကြည့်ရှင်ရနေတဲ့ရနေတော့ဒီကိုတော်ကြီးရတော့ဖြစ် မလှူရင်တော့သွားမှာမဟုတ်ဘူးကဲသူသူမရကုန်မုတ်စီဟိုမုတ်ရီလေးနည်းနည်းလေးနဲ့မုတ်မုတ်စီကြော်လေးမလို့တပြကြော်စမ်းဆိုနည်းနည်းလေးပေါ့ကော်ဖီစုံးလောက်တော့တစုံးစာလောက်မုတ်စီတပြကြော်ခဲ့တော့မုတ်စီကြီးအကြီးဖြစ်သွားတယ်ကျမမကလန်တခိုးနဲ့အဲငါကသေးသေးလေးကြော်ခိုင်းတာပါအကြီးကြီးပေးအဲ့ဒီမုတ်စီကြော်တဲ့အုတ်ထက်ကနေအုံငင်းထက်ယူတော့တောင်းထက်ထက် နည်းနည်းလေးပဲကြောနောက်တစ်ခါကြောခိုင်းဒုတိယမုတ်စီရောလာဗျာဒုဒုပထမတက်ကြီးသွားပြန်အောင်ဒီလိုနဲ့ကြောရင်ကြောရင်မုံမုံစီနည်းနည်းလေးထက်နည်းနည်းလေးထက်ကြော မုတ်စီကတပြားတပြားကြီးကြီးကြီးသွားကောင်းမှထားရတာတထက်ကဒုက္ခပဲဆိုတော့ကဲဒီလိုဆိုရှင်တော့ပြမုတ်စီကြောတပြားတော့ဒီကိုယ်တော်လှူရမှာပဲဆိုတော့တောင်းထမ်းမှာထားရမုတ်စီကြောတပြားကိုခွာလိုက်တာခွာလို့မကွာဘူးမုတ်စီကြောတွေအကုန်လုံးတွဲနေတာကတောင်းထမ်းတောင်းထမ်းနေခွာလို့မရဘူး လင်မယားနှစ်ယောက်မုတ်စိကျော်ခွာလိုက်တာချွေတိတိထွက်ခွာလို့မရဘူးရှင်မမကလန်တကုနဲ့ပြထားလိုက်တာတတ်စီနဲ့ပုံပြောတရာပြဖြစ်ပေါ်လာပုံနော်ဒါအကျိုးများပုံပြောပြမလို့အလင်မယားနှစ်ယောက်ဒီမုတ်စိကျော်တောင်းထနဲ့ခွာခွာလို့မရဘူးမကွာနိုင်ဘူးချွေတိချွေတိတိထွက်ထွက်အမတန်ပင်မနှုံးနယ်သွားတော့စားလို့ရဆန္ဒမရှိတော့ဘူးစားလို့ရဆန္ဒအလျာပြတ်သွားတာဒီမုတ်စိကျော်ပေါ်မှာစားလို့ရဆန္ဒအလျာပြတ်ခဲကိုတော်ကြီးကြွဆိုပြီးတော့ ရှင်မမကလန်ကြွပြီးတော့မုတ်စီကျော်လှူတရတရားဖြေပြီးတော့အဲ့မှာကလှူတာလှူတော့ရှင်မမကလန်ကဒကာကြီးတို့မြတ်စွာဘုရားရှင်ကဒကာကြီးတို့လှူတဲ့မုတ်စီကျော်ကိုအလှူခံပြီးတကားလားတော်တိပြီဇီတုံအကြောင်းတော်ကိုဒီဇနိမောင်ထံတဲ့ဥပ္ပအရဆောင်လာရမယ်လို့ဖះကမိတ်တော်မူတဲ့အတွက်ကြောင့်မို့ဒကာကြီးတို့လင်မယားနှစ်ဦးစလုံးရောဒီမုတ်စီကျော် မုတ်စီကျော်တွေရောမုတ်စီကျော်ကျော်နေတဲ့ အိုဂီတွေရောပစ္စည်းပစ္စည်းတွေအကုန်လုံးအခုငါနဲ့တပါတဲ့ဘာဝချီမြို့ဇေတုံအကြောင်းကိုလိုက်ရမယ်ဆိုတော့အလွန်ဝေးကွာတဲ့နေရာကိုသူ့နေရာညောတယ်အချိန်မီပါမလားဗျာမြတ်စွာဘုရားကိုယ်လည်းပဲတော်တော်လေးမွတ်တယ်လာပါပြီဆန်တိုင်း7နိုင်နီးပါးဖြစ်နေပြီဟာရတယ်ရဆိုပြီးတော့ရှင်မမကလာတကုတ်တန်ခေါ်လာသူတို့ပြောကြပါဆိုရဇေတုံအကြောင်းတော့ရောက်လာတာပါပဲတကုတ်နဲ့ဖန်ဆင်းပြီးတော့ခေါ်လာတော့ဇေတုံအကြောင်းကိုရောက်တော့အဲ့ကြံလိုက်မုတ်ရီတွေနဲ့အဲ့မှာ ဇေတဝန်ကြောက်တော့ပါဇနိမဏနှစ်ဦးမုတ်တွေထတ်ကြော်တာပါပဲထတ်ကြော်ကြော်တယ်မြတ်မုတ်စိတ်ကျော်ကသူတို့လင်မြန်းတယောက်စားလို့ကြာမုတ်စိတ်ကျော်မုတ်ဖက်လိုက်မုတ်လိုက်ကြီးနည်းနည်းလေးရဲ့နောက်တော့တရာတရားဖြစ်ပြီးတော့မုတ်ရည်တွေများများပါသွားတာပေါ့ကြော်ကြော်ရင်ကြော်ရင်တောင်းတဲ့ထက်တောင်းတဲ့ထက်ကြော်ကြော်ဖျားမှုရှိသောယဟန်900ကိုဇေတဝန်ကြောက်တော့မှာအဲ့ဒီမုတ်စိတ်ကျော်လှူတယ်ဇနိမဏနှစ်ဦးတရာတရားဖြစ်ပြီးတော့ကိုတိုင်ကိုကြ တန်ခါသာတိမနိဗ္ဗာန်ပစ္စည်းဟောတုသဟာတိကဒါနာခေါ်တယ်ကိုတိုင်ကိုကြမုတ်စီရောကြောလို့တရားတရားဖြစ်တော့ဝမ်းမြောက်ဝမ်းသာကိုတိုင်ကိုကြမုတ်စီရောကြောလို့ကြောပြီးတော့မုတ်စီရောတွေဖျားမှုရောတန်ခါတော်900ကိုကိုတိုင်ကိုကြလှူလို့နိဗ္ဗာန်ပစ္စည်းဟောတုတန်ခါသာတိမနိဗ္ဗာန်ပစ္စည်းဟောတန်ခါသာတိမတန်ခါတော်900နဲ့ဖျားရှင်ကိုလှူပိန်မဲ့တော့လည်းပဲဒီတောင်းတော့ထိုင်မုတ်စီရောမကုန်နိုင်ဘူးတဲ့ဘုန်းတော်ပြေတာမကုန်ဘူးလေလှူလို့မကုန်ဘူးလေ အဲ့ဒါကတော့တကုံးမဟုတ်တော့ဘူးသူတို့ရဲ့သဒ္ဓါတရားကထက်မြက်လာလို့သဒ္ဓါတရားအစွမ်းတန်တိထုဆန်းပုံပါပဲသဒ္ဓါတရားရဲ့ကြည်ကြဲလဲတော့ကြမဟုတ်ညာနဲ့ရှင်တွဲပြီးတော့နှုတ်ကြတဲ့သဒ္ဓါတရားကသာသနာတော်ကိုကြည်ညိုတဲ့စိတ်စေတနာသဒ္ဓါတရားအလုံးအလုံးထက်မြက်လာတဲ့အတွက်ကြောင့်မို့ကိုယ်တိုင်ကိုယ်ရလှူရတဲ့ခါမှာမုတ်စိကျော်တွေမကုန်နိုင်ဘူးတဲ့မကုန်နိုင်တဲ့အတွက်သရောင်းစားတွေကိုတခါလဲမုတ်စိကျော်တွေကြွေမွေးလူတွေမကုန်နိုင်ဘူးတပုံကြံတယ် တပုံကြီးကြံတဲ့ခါကျတော့မြတ်စွာဘုရားရှင်ကိုရှင်မြတ်စွာဘုရားကိုကတန်ခါတော်ရှင်မြတ်နဲ့ရှင်မြတ်တန်ခါတော်900ဖုံးပေးတယ်လည်းမကုံနိုင်ဘူးဒီမှာတရောင်းစားတွေဖတ်ရမယ်သမဖြစ်ဖြစ်တဲ့ပုဂ္ဂိုလ်တွေလှူဒါန်းတဲ့အခါမကုံနိုင်ဘူးဒီမုတ်ဆွန့်ကြိုတွေအများကြီးကြံနေပါသေးတယ်ဗျာဘယ်လိုလုပ်ပါလိမ့်မလဲဆိုတော့ဇေတဝန်ကြောင့်အပြင်ဘက်မှာသွားပြီးတော့သွန်ပြလိုက်ဘုရားကဇေတဝန်ကြောင့်တကားမို့အပြင်ဘက်မှာသွားပြီးတော့သွန်ပြလိုက်တာအဲ့ဒီမစ္စရိယတထေလင်မယမုတ်စိကျော်ကိုသွားသွန်ပြလိုက်တဲ့နေရာကြီးဟာခနေ့အထိဂျာကြီးဖြစ်နေတယ် တောတိပိစေတောင်ကြအပြင်ဖဲမှာဘယ်နေရာမှန်းဘယ်နေရာမှာမှန်းတော့မသိဘူးဖုန်းကတော့ရုပ်တော့တော့ပဲနည်းနည်းပါးပါးတော့ကြည့်တော့ကြည့်ရှာတယ်စိတ်သမဏကိုမြင်မြူတဲ့နေရာတော့အကြီးကျသွားကြည့်လို့ဖြစ်တယ်အဲ့ဒီနေရာကတော့ဘယ်နေရာမှာမှန်းပြီးတော့လမ်းနေရာလည်းပဲတော်တော်လေးခြားနာနေတော့မသိတော့ဘူးဆိုလျင်အတိတ်ဘက်မှာအဲ့ဒီဂတိ80သောပြစ္ဆုတ်ဇာတနာတွေဟာနောက်တော့အခါမှာမြတ်စွာဘုရားရှင်တရားဟောကြားတော်မူလိုက်တဲ့အခါမှာမုတ်စီကျော်ဒါနကိုခြေခံ၍ ဗုဒ္ဓမြတ်စွာသာသနာတော်ကြီးကိုအကျိုးစုအကျိုးစုများပေါ့တရားဝိရိယတတိသမารိပညာခေါ်တဲ့ဒီအိန္ဒြေ၅ပါးဟာအခြေခံသီလကိုမှီပြီးဖြစ်ပေါ်လာပေါ့မြတ်စွာဘုရားဟောကြားတော်မူတဲ့အခါမှာဇနိမဏနဲ့ဥတ္တတပါဖြစ်သွားတယ်တောတပါဖြစ်ပြီးတဲ့နောက်ဂတိ80သောဥစ္စာယတနာတွေဟာသူတို့အသက်ထက်ဆုံးလှူဒန်းသွားတာသာသနာတော်အတွက်အလွန်အကျိုးများသွားပါတယ်တဲ့ဘုန်းတော်ပိသဇနိမဏနဲ့ဥစ္စာကိုလှူထားတဲ့မုတ်မုတ်မုတ်ရည်လေးကဘယ်တော့မှရှိမှာမဟုတ်ဘူး တန်ဃာတော်900ကိုလှူတာမကုန်ဘူးဆိုတာတကိုးကြောင့်မဟုတ်ဘူးသူတို့ရဲ့တရားတရားကြီးမားလာလို့ပဲဒါကြောင့်တရားဝိရိယတတိတမာတိပညာခေါ်တဲ့အိန္ဒြေ၅ပါးရှိတယ်အဲ့ဒီအိန္ဒြေ၅ပါးဟာသီလပြည့်စုံမှကြီးပွားတယ်သီလမပြည့်စုံရင်မကြီးပွားနိုင်ဘူးတတ္ထတရားယတနာသုံးပါးကံကံကျွတ်တရားတဲ့ပုံမှာဒီလိုဒါနသီလဘာဝနာကုသိုလ်ပြုရင်ဒီလိုဒါနကုသိုလ်ထူတိုင်းရင် အတိုက်မရှိသောအမှန်ကြီးမားတဲ့အကျိုးကိုဖြစ်စေနိုင်တယ်ဆိုတဲ့ယုံကြည်တဲ့တရားတရားနှုတ်ကြတဲ့တရားတရားဝိရိယလှူဒန်းလို့တဲ့စိတ်စနာတရားဝိရိယကလည်းအမြဲတမ်းတို့ဘာလှူအောင်မဲဘာလှူအောင်မဲအဲဝါဆိုသင်္ကန်းလှူအောင်မခေသင်္ကန်းလှူအောင်ကြောင်းလှူအောင်ဖះလှူအောင်စသဖြင့်သာသနာတော်မှာအကျိုးမြမ်းမဲ့ပစ္စည်းလေးပါးကိုတို့လှူရမယ်လှူရမယ်ဆိုပြီးတော့ဘယ်ချိန်မှဘာလှူမယ်ဘယ်ချိန်မှဘာလှူမယ်လို့စိတ်ထဲမှာနှုတ်ကြမ်းနေတဲ့ဝိရိယဓာတ်နောက်သတိ မိမိလှူထားတဲ့ပစ္စည်းတွေပေါ်မှာကုသိုလ်တွေပေါ်မှာအမြဲတမ်းအမှားရနေတဲ့တတိနောက်ထပ်လှူဒန်းလို့တဲ့စိတ်ထဲမှာဖြစ်ပေါ်နေတဲ့တတိတရားဝိရတတိတမာရိမိမိရဲ့စိတ်ကလေးဟာမိမိရဲ့ကိုယ်ထဲမှာသာလင်သောသွင်းပြီးတော့ကုသိုလ်တွေကိုအာယုံပြုနေလောက်အောင်တည်ငြိမ်နေတဲ့တမာရိကုသိုလ်ကအကျိုးကိုမျှော်မှန်းနိုင်တဲ့အသိဉာဏ်ပညာအဲ့ဒီတရားဝိရတတိတမာရိပညာခေါ်တတ်ဒီတရား၅ပါးသည် ကိုယ်မှာကြိပွားတဲ့ကြိပွားအောင်နှုတ်ကြပြီးတော့နေထိုင်ရင်ခုနမစ္စရိယတထေးလည်းမရတော့ပုံကိုကြည့်ဘာမှမဟုတ်တယ်မုတ်စီကျော်စားမလုပ်ထားတဲ့မောရိဟာမကုံနိုင်မခန်းနိုင်ပဲနဲ့တန်ကတော့900ပုံပိညာတော့လည်းပဲမကုံနိုင်ပဲနဲ့ဒီလိုဖြစ်သွားတာဟာတကိုးကြောင့်မဟုတ်ဘူးတဏ္ဍတရားကြည်ကျဲသောတဏ္ဍတရားကြောင့်ဖြစ်ပေါ်လာတဲ့သဘောတရားတွေပါပဲ ဒါကြောင့်မို့အဲ့ဒီတရားဝိရိယတတိသမารိပညာခေါ်တဲ့ဒီအိန္ဒြေ၅ပါးဟာအခြေခံသီလပြည့်စုံမှအကျိုးများတယ်သီလမပြည့်စုံရင်ဒီအိန္ဒြေ၅ပါးဟာပျက်စီးသွားတယ်ဒါကြောင့်မို့ဒီအိန္ဒြေ၅ပါးတွတ်တဲ့ကျင့်မအောင်အခြေခံသီလကိုလူတွေမှာ၅ပါးသီလမြဲစေရတယ်ငါးပါးဒီလားမြဲရင်ဒီအင်္ဒလင်ငါးပါးကြည်ပွားတိုးတက်ပြီးတော့ဗုဒ္ဓမြတ်စွာသာသနာတော်ထက်မှာအကျိုးရှိပြီးတော့မိမိတို့လည်းပဲလူနာနိဗ္ဗာန်တုံတန်ချမ်းသာကောက်မှုကိုဖြစ်စေတာပါပဲဒါကြောင့်မို့တရားတရားဒီမိတ်ဆွေပဲ မစ္စရိယသရေလင်မယားမှာသဒ္ဓတရားဖြစ်သွားလို့ဂတိ80သောပစ္စည်းတွေမိမိတို့သက်ထက်ဆုံးလှူဒန်းသွားတာဘာကြောင့်လို့သဒ္ဓတရားပဲသဒ္ဓတရားရှိလို့သူတို့ကုသိုလ်ဖြစ်သွားတာသာသနာတော်ကြီးညိုသွားတာပါပဲမိမိတို့ကိုဆုံးမသွားတဲ့တရားကဘာတရားလဲပညာပဲခုတောတပံဖြစ်သွားပြီသူတို့ကိုသူတို့ဆုံးမတတ်လို့တို့ကဒီလိုမနေရဘူးပဲဒီလိုမထိုင်ရဘူးဟဲ့သာသနာတော်တို့ကြည်ညိုမှရမယ်သာသနာတော်အမတန်ကျွရှိတာပဲသိသွားတယ်အသိဉာဏ်ပညာလေး ရှင်တွဲပြီးတော့သွားလိုက်တော့သရဏနဲ့ပညာရှင်တွဲသွားတဲ့ခါကျတော့ဖះရှင်ဟောတဲ့တရားတော်ဒေသနာတော်ဆုံးမှာတောတပံဖြစ်ကြတယ်။ဒါကြောင့်တတ္တဝါများအတွေ့အဖော်ကောင်းဆိုတာဟာတရားတရားပဲ။တတ္တဝါတွေကိုလူနာနိဗ္ဗာန်သုတ္တန်ချမ်းသာကိုပိတ်ဆွမ်းနိုင်အောင်ဆုံးမှာတော့တရားဆိုတာဟာအသိဉာဏ်ပညာပါပဲခုနပြောတာနော်။ဒါကြောင့်တရားနဲ့ပညာနှစ်ပါးကိုမှအမျက်ရှင်တွဲနေရင်ကုသိုလ်ကောင်းမှုတွေမြတ်ဖြစ်ပြီးတော့ဒါနာလည်းပဲထထပြုနိုင်တယ်သီလလည်းထထဆောက်တည်နိုင်တယ် တတိပဋ္ဌာန်ဘာဝနာတရားလည်းပဲရသလောက်ချိန်မှာအချိန်ယူပြီးတော့ပွားများအထုတ်နိုင်တယ်မိမိတို့တဲ့အထုတ်ထည်ဆိုတာဟာကုသိုလ်ကောင်းမှုပဲသိသွားတဲ့ခါကျတော့ဘာတစ်ခုမှပါသွားမှာမဟုတ်ဘလောက်ကြည်ကြတဲ့ပြည့်စုံစေတနာတွေကိုစုဆောင်ပြီးတော့ထားစေကမှုသိသွားတဲ့ခါမှာတစ်ခုမှလိုက်မပါနိုင်ဘူးကိုပြုထတဲ့ကုသိုလ်ကောင်းမှုသာလင်နောင်ဘဝတန်စေအတွက်နိဗ္ဗာန်အထိကောင်းကျိုးကိုပေးနိုင်တယ်ဆိုတဲ့တရားပညာနှစ်ပိုင်းအစွမ်းတတိကိုစိတ်ခင်နှလုံးသွင်းပြီးတကားလားမိမိတို့လှူဒန်းတဲ့ဒါနကုသိုလ်တွေ စောင့်တည်တဲ့သီလကုသိုလ်တွေပွားများအထုတ်တဲ့ဘာဝနာကုသိုလ်တွေဟာလုံနာနိဗ္ဗာန်သုတ်တန်ကချားတော်မုတ်ချိုက်ကပေးနိုင်တယ်လို့နှလုံးသွင်းဆင်ခြင်၍မိမိတို့ပြည့်ပြည့်သမျှကုသိုလ်အစွမ်းသာအစွမ်းသာတည်ကြအိုနာတွေဒုက္ခပိကကိန်းတဲ့နိဗ္ဗာန်တရားကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုရည်စူးရိပ်ဝမ်းမြောက်ဝမ်းသာလှူဒန်းနိုင်ကြပါစေကုန်တည်း